ရှင်လုကာခရစ်ခန်းကြီး19အငယ်1မှ30ယေရှုသည်ယေရိခေါမြို့သို့ဝင်၍ရှောက်သွားတော်မူ၏ထိုအခါဇက်ကဲမည်ရှိသော အခွန်ကောင်းတစ်ယောက်ရှိ၏ထိုသူသည်ငွေရတတ်သောသူဖြစ်၏ယေရှုသည်အဘယ်သို့သောသူဖြစ်သည်ကို ထိုသူသည်ကြည့်လို၍လူအစုဝေးများသောကြောင့်မိမိအရက်လဲနေသည်ဖြစ်၍မမြင်နိုင် ထိုကြောင့်ကြွတော်မူမည်လမ်းတွင် ရှေ့သို့ပြေး၍ ကိုရော့ကိုမြင်အံ့သောငါတဖန်းပင်တပင်ကိုတက်လေ၏ထိုအရက်သို့ယေရှုသည်ရောက်တော်မူသောအခါမျှော်ကြည့်၍ထိုသူကိုမြင်တော်မူလျင်ဇကဲမြန်မြန်ဆင်းလောသည်အိမ်၌ယနေ့ငါတင်းနေမည်ဟုမိန့်တော်မူ၏ဇကဲသည်အလျင်မြန်ဆင်း၍ဝမ်းမြောက်သောစိတ်နှင့်ကိုရော့ကိုမိမိအိမ်၌ဧခံလေ၏ထိုအကြောင်းကို လူအပေါင်းတို့သည်မြင်လျင်သိုးသောသူ၏အိမ်သို့ဝင်၍ လှုပ်ကြွေးခြင်းကိုခံတော်မူပါသည်တကားဟုကဲ့ရဲ့အပြစ်တင်ကြ၏ဇကဲသည်လည်းရက်နေ၍သခင်အကျွန်ုပ်၏ဥစ္စာတဝက်ကိုဆင်းရဲသောသူတို့အားပေးပါ၏ဇုံတယောက်သောသူ၏ဥစ္စာအနှင်းငယ်ကို အကျွန်ုပ်ယူမိလျင် လေးဆပြန်၍ပေးပါ၏ဟုသခင်ဖျားကိုလျှောက်ဆို၏ယေရှုကလည်းဤသူသည် အာဗြဟံ၏သားဖြစ်သည်နှင့်အလျောက်ယနေ့ပင်ကယ်တင်တော်မူခြင်းယေရှုသည်ဤအိမ်အပေါ်မှာ တက်ရောက်လေ၏လူသားသည်ပျောက်သောသူတို့ကိုရှာ၍ကယ်တင်အံ့သောငါကြွလာသည်ဟုဇက်ကဲကိုမိန်တော်မူ၏အငယ်7မှ15ထိုအခါယေရုရှလင်မြို့အနီးသို့ရောက်တော်မူ၍ဘုရားသခင်နိုင်ငံတော်သည်ချက်ချင်းပေါ်ထွန်းမည်ဟု လူများထင်မှတ်သောကြောင့်ပရိသတ်အလယ်၌ထ၍မိန်တော်မူသောဥပမာကားအမတ်တယောက်သည်မင်းကြီးအရာကိုခံလို မိမိပြည်သို့ပြန်လာမည်ဟုအကြံရှိလျက်ဝေသောပြည်သို့သွား၏မတော်မီမိမိငယ်သားတကြိတ်ကိုခေါ်၍ငွေတပိတ်တာစီအပ်ပေးလျက်ငါပြန်၍မလာမီတိုင်အောင်ဂုံတွေချင်းအမှုကို ပြုကြလောဟုမှားထားလေ၏ပြည်သားအချို့တို့သည် ထိုအမတ်ကိုမနာလို၍ထိုသူ၏အုပ်ချုပ်ကိုငါတို့မခံလိုပါဟု တမန်ကို သူ့နောက်သို့စေလွှတ်ကြ၏ထိုအမတ်သည်မင်းကြီးရာကိုခံ၍ ပြန်လာတော်မူသောအခါငွေခံသောငယ်သားတို့သည်အတီးအီးအဘယ်မျှလောက်အမျက်ရတ္တီကိုတည်ခြင်းဟာသူတို့ကိုခေါ်ကြည်ဟု အမိန့်တော်ရှိ၏အငယ်16မှ29ပထမသူသည်လာ၍သခင် ကိုရောပေးသောငွေတပိတ်တာအဖြစ်အခွက်30အမျက်ရပါပြီဟုလျှောက်လျင် သခင်ကတာဒူငယ်သားကောင်တင်းဒီအမှုငယ်၌ တစ္ဆာစောင့်လေပြီမြို့ဆယ်မြို့ကိုအုပ်ဆိုးလော့ဟုမိန်တော်မူ၏ဒုတိယသူသည်လာ၍သခင်ကိုရောပေးသောငွေတပိတ်တာအဖြစ်ငါးပိတ်တာအမျက်ရပါပြီဟုလျှောက်လင်သခင်ကတင်ဒီမြို့ငါးမြို့ကိုအုပ်ဆိုးလော့ဟုမိန်တော်မူ၏အခြားသောသူသည်လာ၍သခင်အကျွန်ုပ်သည်ပဝါ၌ထုတ်ထားသော ကိုရောဤငွေတပိတ်တာရှိပါ၏ကိုရောသည်ခဲရင်သောသူဖြစ်သည်နှင့် ကိုမတူမထားသောဥစ္စာကိုသိမ်းယူ၍ကိုမဆိုင်မပြိုးသောလယ်၌ရိတ်တက်သည်ကို အကျွန်ုပ်ထောက်၍ကိုတော်ကိုကြောက်ပါသည်ဟုလျှောက်လင်သခင်က ဆိုးညစ်သောငယ်သာတင်းစကားကိုသာလိုက်၍တင်းအမှုကိုငါစီမည်ငါသည်ခဲရင်သောသူဖြစ်လျက်ကိုမတူမထားသောဥစ္စာကိုသိမ်းယူ၍ကိုမဆိုင်မပြိုးသောလယ်၌ရိတ်တီကိုတင်တိသည်မှန်လျင်ငါငွေကို ပွဲစားလက်သို့အဘယ်ကြောင့်မအပ်သနည်းထိုသို့အပ်လျင်ငါပြန်လာသောအခါငွေရင်းနှင့်အတိုးကိုရနိုင်သည်ဟုမိန်တော်မူပြီးမော်အချွေအရန်တို့အားငွေတပိတ်တာကိုသူ့လက်မှနှုတ်ကြအခွက်တစ်ဆယ်ရှိသောသူအားပေးကြဟုမိန်တော်မူ၏အချွေအရန်တို့ကလည်းသခင်ထိုသူ၌အခွက်တစ်ဆယ်ရှိပါ၏ဟုလျှောက်ကြလျင်ငါဆိုသည်ကအကျဉ်သူသည်ရတတ်၏ ထိုသူအားပေးဦးမည်အကျဉ်သူသည်ဆင်းရဲ၏ထိုသူ၌ရှိသမျှကိုပင်နှုတ်လိမ့်မည်ထိုမှတပါငါဤအုပ်ချုပ်ကိုမခံလိုသောငါရန်သူတို့ကိုခေါ်ခဲ့ကြငါရှိမှတတ်ကြဟုစီရင်တော်မူသည်ဟုမိန့်တော်မူ၏အငယ်28မှ36ထိုတို့မိန့်တော်မူပြီးမှတပည့်တော်တို့ရှေ့၌ကြွ၍ယေရုရှလင်မြို့သို့ခရီးသွားတော်မူ၏ တန်လွင်မီရှိသောတောင်ခြေရင်း၌ဘက်ဖာဂေရွာနှင့်ဗေသနိရွာအနီးသို့ရောက်တော်မူသောအခါတပည့်တော်နှစ်ယောက်တို့ကိုစေလွတ်၍တင်တို့ရှေ့၌ရှိသောရွာသို့သွားကြထိုရွာသို့ရောက်လျင်အဘယ်သူမျှမစည်းဘူးသောမြဲကလေးချီနှောင်လျက်ရှိသည်ကိုတင်တို့သည်တွေ့လိမ့်မည်မြဲကြိုးကိုဖြည့်၍ဆောင်ခဲ့ကြ သူတစ်ပါးကအဘယ်ကြောင့်မြဲကြိုးကိုဖြည့်သည်နည်းဟုတင်တို့ကိုဆိုလျင် ခင်အလိုရှိသည်ဟု ပြန်ပြောကြလော့ဟုမှာထားတော်မူ၏ထိုတို့ဆေလွတ်တော်သူတို့သည်တွား၍စကားတော်အတိုင်းတွေ့ကြ၏မြဲကြိုးကိုဖြည့်စဉ်တွင်မြဲရှင်တို့ကအဘယ်ကြောင့်မြဲကြိုးကိုဖြည့်သည်နည်းဟုဆိုလျင်သခင်အလိုရှိသည်ဟုပြန်ပြောကြ၏ယေရှုထံသို့မြဲကလေးကိုဆောင်ခဲ့၍မြဲကြောပေါ်မှမိမိတို့အဝတ်ကိုတင်ပြီးလျင်ကိုရော့ကိုစီးစေကြ၏ ခရီးသွားတော်မူစဉ်တွင်လူများတို့သည်မိမိတို့အဝတ်ကိုလမ်း၌ခင်းကြ၏အငယ်39မှ40တန်လွင်တောင်ပေါ်ကဆင်းရဲအရတ်သို့ရောက်တော်မူသောအခါတပည့်တော်များအပေါင်းတို့သည်မိမိတို့မြင်ခဲ့ပြီးသောတကူတော်များကို ထောက်၍ဝမ်းမြောက်သောစိတ်နှင့်ဘုရားသခင်ကို ထောမနာပြု၍သာဝရဘုရားအခွင့်နှင့်ကြွလာတော်မူသောရှင်ဘုရင်သည် မင်္ဂလာရှိစေတည်းကောင်းကင်ဘုံ၌ညီသက်ခြင်းဖြစ်စေတည်းကောင်းကင်ဘွဲ့ဝဲဘုံကြီးပါစေတည်းဟုကြွေးကြော်ကြ၏လူအစုဝေးတို့၌ပါသော ပါရိရှဲအချို့တို့ကအရှင်ဖျားကိုရောဤတပည့်တို့ကို ဆုံးမပါဟုလျှောက်ကြသောယေရှုကလည်းငါဆိုသည်ကားဤသူတို့သည်တိတ်ဆိတ်စွာနေလျင်ကြောက်ခဲတို့သည်ချက်ချင်းကြွေးကြော်ကြလိမ့်မည်ဟု မိန့်တော်မူ၏ အငယ်41မှ44ယေရုရှလင်မြို့အနီးသို့ရောက်၍ကြည်မြင်လျက်ငိုကြွေးတော်မူ၍အချင်းမျိုးတင်းဤငြိမ်သက်ခြင်းနှင့်ဆက်ဆိုင်သော အရာတို့ကိုတင်းဤလက်ထက်ယခုကာလ၌ပင်တင်းသည်တိရလျင် မင်္ဂလာရှိ၏ယခုမူကားထိုအရာတို့ကိုတင်းဤမျက်စိရှိမှမထင်ရှားစေခြင်းကဝှက်ထားလျက်ရှိ၏အကြောင်းမူကားတင့်ကိုကြည့်ရှုပြုစုတော်မူသော ယေရှုကိုသင်သည်မတိမမှတ်သောကြောင့်တင်းရန်သူတို့သည်တင့်ပတ်လေတွင်တက်တည်၍လေးမျက်နှာ၌ဝမ်းရံလျက်ချုပ်ထားပြီးလျှင်တင်းဤကိုမှဆ၍တင်းဤသားသမီးတို့ကို မြေနှင့်တညီဒီညှိသည်ဖြင့်တင်၌ကြောက်တစ်ခုပေါ်မှာတစ်ခုထပ်ဆင့်၍မကြံရစ်စေခြင်းကပြုကြသောအချိန်ကာလသည် ရောက်လိမ့်မည်ဟုမိန်တော်မူ၏အငယ်55မှ58 ဗိမာန်တော်သို့ဝင်တော်မူပြီးလျှင်၊ဗိမာန်တော်၌ရောင်းဝယ်သောသူတို့ကိုနှင်ထုတ်လျက်၊ငါ့အိမ်သည်ဆုတောင်းရာအိမ်ဖြစ်၏ဟုကျမ်းစာ၌လာသော်လည်း၊သင်တို့သည် ထိုအိမ်ကိုထားပြတွင်းဖြစ်စေကြပြီတကားဟု မိန့်တော်မူ၏။ကိုယ်တော်သည်နေ့တိုင်းဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူ၏။ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာ၊လူတို့တွင် အကြီးအကဲဖြစ်သောသူတို့သည်ကိုယ်တော်ကိုသတ်ခြင်းငှါရှာကြသော်လည်း လူအပေါင်းတို့သည်ဒေသနာတော်ကိုစေ့စေ့နားထောင်သောကြောင့်တတ်နိုင်သောအခွင့်ကိုမတွေ့မရကြ